ကဲဗြဟ္မဇာလတုတ်ဖတ်ကြည့်ဟုတ်တယ်မလားဗြဟ္မဇာလတုတ်ဆိုတာဒီမိစ္ဆာဒိဋ္ဌိ62ပါးကိုမြတ်စွာဘုရားဟောအဲ့ဒီမိစ္ဆာဒိဋ္ဌိအယူဆဖြစ်တာခုနလိုဇံရပြီးတဲ့ပုံကိုယ်တွေကဖြစ်တာဇံရပြီးတော့သူတို့ကသိတယ်ကဘာကြီးစပြောဟိုဘာလို့မြမာကြီးတွေပါကြီးတယ်သူတို့ကမြမာဖြစ်သူကိုယ်တိုင်ကမြမာဖြစ်တခါသူကပြန်ပြီးတော့လူပြည်ပြန်ရောက်လာစတဲ့ဖြင့်ပြီးတော့အဲ့လိုဖြစ်ရင်းကနေပြီးတော့သူတို့ကိုသူတို့อืมသာဝရ အမြဲတည်တယ်ဆိုပြီးတော့ယူဆသူတို့ကပဲဖန်ဆင်းတယ်လို့ထင်ပြီးတော့တော်တာမှန်တယ်အဲ့တော့ကိုယ်တန်းနဲ့ဘူဒုက္ခရောက်တာဟုတ်တယ်ဟုတ်တယ်အဲ့တော့တခုရှိတာကတော့ဟိုဗုဒ္ဓဘာသာကအာဒီဇန်တို့အပင်ရှင်တို့ဆိုတာမင်းဗုဒ္ဓဘာသာမှမဟုတ်ဘူးဗုဒ္ဓဘာသာမဟုတ်လည်းပဲရနိုင်တယ်ဆိုတော့ဘာခေါ်မလဲခွင့်ခွင့်ပြုချက်အဲ့ဒါတော့ရှိတယ်ပေါ့ဟို မင်းဘုရားဘာဖြစ်မှသာဇံပင်ကြီးရမယ်ဟုတ်လားဘုရားဘာမဖြစ်ဇံပင်ကြီးမရဘူးဆိုတာမရှိဘူးဒါဒါဘုရားဘာဘက်ကသဘောထားကြီးတဲ့သဘောပေါ့လေနောက်တစ်ခုကတော့ဗာလဲခုနပြောလို့သမထအဲ့တော့ဇံပင်ကြီးရတိုင်းမင်းအမြင်မှရလိမ့်မယ်လို့မထင်နဲ့ဟုတ်တယ်မလားဇံပင်ကြီးရပြီးတော့အခုပါဠိတော်တွေထဲမှာတွေ့တွေ့နေတွေ့တွေ့နေရတယ်အခုဒီတုတ်မှလည်းအခုလက်တွေ့တွေ့နေရအန်ချော်တာတွေလည်းရှိတယ်အဲ့တော့ဇံပင်ကြီးရပြီမယ်လို့ ဘုရားရဲ့တရားကိုမသိရင်အယူလွဲနိုင်တာပဲ it's not a guarantee ပေါ့ဟုတ်လား that you will have a right right attitude or right view of things ဒါကြောင့်မို့ဇံပင်ကြီးရတိုင်းနေရာကမှာငါအမြင်မှန်ရပြီလို့တွက်လို့မရအောင်ဇံပင်ကြီးလည်းရမယ်မြတ်စွာဘုရားတရားလည်းနားလည်ထားတယ်သိထားမယ်ဆိုတော့ရဟန္တာတွေဇံပင်ကြီးရတာလို့ပေါ့ဒါကတော့သူကသူဖြောင်းတော်တာပေါ့ပုထုဇဉ်အနေနဲ့သို့မဟုတ်ဗုဒ္ဓဘာသာမဟုတ်ခဲနဲ့ ဉာဏ်ပင်ရတဲ့ပုဂ္ဂိုလ်တွေအနေနဲ့ကြတော့အဲ့ဒီလိုပြောင်းသွားနိုင်တယ်ဘုရားဟောရခံတဲ့ရှင်ဒေဝရတ်တို့လည်းလွဲသွားမှာမဟုတ်လားဘုရားဘုရားဘုရားဘာသာပဲရှင်ဒေဝရတ်တို့ဒေဝရတ်ကြတော့ပိုဟာဖြစ်သွားသူက very ambitious ကိုဟုတ်လားတိတ်တိတ်ပြီးတော့ဟာဖြစ်တော့သူကတော့ဘုရားဘုရားရာသူသူလိုချင်တော့တာဟုတ် အဲဒီဆောင်းကမိတ်ရှိသွားတယ်ဥဒါဘီဆိုတဲ့ယဟန်တော်တော်လေးစည်ရင်းရှုပ်တဲ့ယဟန်မဟုတ်လားဟုတ်တယ်ဟုတ်တယ်သူသူကသူသူနဲ့ပတ်သက်ပြီးသူနဲ့ပတ်သက်ပြီးတော့သိခါဘုတ်တွေလည်းတော်တော်ပြည့်ညက်တယ်တို့တော့တစ်ခုရှိတယ်ဥဒါကြီးကလည်းပဲတယောက်တည်းမဟုတ်ဘူးအမျိုးမျိုးရှိတယ်နာမည်တရားတူနာမည်တူပြီးတော့ပုဂ္ဂိုလ်နှစ်ယောက်သုံးယောက်ရှိတယ်ဒါတချို့ဥဒါကြီးကတော့မဆိုးဘူးတချို့တချို့ဒီဒီဝီကြီးလည်းပါတဲ့ဥဒါကြီးကတော့ဟုတ်တယ်အဲဒီပုဂ္ဂိုလ်ကတော့အမျိုးမျိုး ဟိုဖယားကဒါပညာလိုက်ရင်ဒါတော့မလုပ်ဘူးဒါမှမဟုတ်တမျိုးလှည့်ပြီးတော့လုပ်လိုက်ပြန်တခါလိုက်ပညာရပြန်ဟာညာညာနဲ့ကုန်များပါသူတို့တွေကတော့ဟိုဝီနီးမှာတော့ပါခေါ်ကလေးလူဆိုးတွေပေါ့လေဟုတ်လားဒိဋ္ဌာဘုတ်ဒီအမျိုးမျိုးဖြစ်အောင်စပ္ပကီဆိုတဲ့ယဟန်တွေရဲ့ပြီးတော့ဒီဒီဥဒာကြီးရဲ့ပြီးတော့အဲဟုတ်တယ်ဟိုတခြားဥပနန္ဒတို့ဘာလို့လဲပဲရှိသေးတယ်သူတို့တွေကအဲ့လိုပဲ ဘုရားကဒါမလုပ်နဲ့ဆိုဒါတော့တက်ရမလုပ်ဘူးဒါမလို့နည်းနည်းလေးလွှဲပြီးဟိုဟာလေးလုပ်လိုက်ပြန်ပြီဒီဟာလေးလုပ်လိုက်ပြန်ဒါတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုလိုက်ပြီးတော့ပြည့်ညံ့ရတယ်ကောင်းပြီဒီကံကံရိုးတော့တော့ဆိုရင်စုံသွားပြီလို့ထင်တာနော်ဒီတဲ့နောက်ထပ်နောက်ထပ်သိစရာတွေကတော့ရှိသေးတာပေါ့လေတို့တော့အခုဒီကံနဲ့ပတ်သက်ပြီးတော့သုလကံမဝိပင်္ဂတုံးမှာဟောထားတဲ့အတိုင်း နားလည်ထားရင်ဒါကလက်တွေ့အသုံးကျတာပေါ့ဟာဒီအခုဟာတွေကတော့နားလည်ထားရင်ကောင်းတာလားရှိတယ် explain လုပ်ပြတာလားရှိတယ်ဟုတ်လားဆိုတော့ဟိုမှာကတော့ဆိုတော့အသက်အသက်ရှည်အောင်ဘာလုပ်ဘာလုပ်ရမလဲအစင်းလှအောင်ဘာလုပ်ရမလဲစသဖြင့်ပေါ့အဲလိုလက်တွေ့အသုံးရှိတယ်အခုဒီတုတ်ကတော့များသောအားဖြင့်ကတော့ academic understanding understanding လို့ဟာများတယ်သို့တော့ဟိုတခုယူရရှိတာကတော့ ဘာပဲဖြစ်နေနေဟိုတေခံကြီးမှာမမှန်ကန်ကန်ဖြစ်ဖို့အရေးကြီးတယ်ပေါ့ဒါလေးတခုမှတ်သားဖို့ရှိတယ်နောက်တစ်ခုပြောချင်တာကတော့ဟိုပတ်တော်ကဟိုသာသနာ9000နဲ့ပတ်သက်ပြီးတော့မေးတယ်မဟုတ်လားမေးတယ်ဗျာဒီတော့သာသနာ9000မေးလို့ဘူး မယုံဘူးလားမယုံဘူးဘာမှတတိယတောက်ခဲ့ဘူးလားဘာမှ9000ဆို9000ရှိတဲ့နေ့ကတခါလဲအကုန်လုံးပျက်စီးသွားအောင်အဲ့လိုမဖြစ်နိုင်ဘူးဒီဒိုင်ကောင်ဖြစ်သွားအောင်အဲ့ဒီသာသနာ9000ဆိုတာရယ်သာသနာ2500ဆိုတာရယ်တရားသာသနာဆိုတာရယ်ဟဲ့ဖရာသာသနာရယ်တရားသာသနာရယ်နဲ့ရှုပ်နေတာမဟုတ်လားဟုတ်ကဲ့အဲ့ဒီ 2500မတိုင်ခင်ကတော့ဘုန်းကြီးတို့ငယ်ငယ်တော့ဆိုရလားအာတရားသာသနာရောက်တော့မှာတဲ့ခါတဲ့တရားသာသနာရောက်ရင်စိတ်ထဲကမကောင်းတာလေးကြံလိုက်မှမိုးချူပြစ်တော့မှာလို့ဘာလဲလဲအမလေးကြောက်လိုက်ရတာနော်အဲ့ဒါကြီးကဘယ်နဲ့ကြောင့်ဒီလိုဟိုမမှန်ကန်တဲ့အယူအဆတွေပေါ့ပေါ်လာပြီးတော့ဗမာလူမျိုးတွေမှာစွဲနေမှမသိဘူးအဲ့ဒါနဲ့ပတ်သက်ပြီးတော့ဝီနိပါဠိတော်မှာဟို မိမတွေဘိက္ခုနီမလို့ဖို့ခွင့်ပြုတဲ့အခါကျတော့မြတ်စွာဘုရားသုံးတဲ့စကားတစ်ခုရှိတယ်။ဟုတ်လား။အခုမိမတွေဘိက္ခုနီမပြုခွင့်ပေးလိုက်တဲ့အတွက်ကြောင့်မို့သာသနာတော်ဟာဟိုအနှစ်900ပဲတည်တော့မယ်။နော်။အနှစ်900ဆိုဘာမှကြားတော့ဘူးပေါ့။သာသနာအသက်တူသွားတော့မလို့ဆိုလိုတာပေါ့လေ။ဒါရှုပ်ထွေးမှုတွေပေါ်လာမှာမလို့ပြောတာပါ။အဲအဲ့ဒီလိုဟောတာအဲ့ဒီနေရာမှာဟိုအထကရာတီကာတွေဖွင့်တာရှိတယ် အဲ့တော့သူတို့ဘာကြောင့်ဒီလိုဖွင့်လဲဆိုတော့မပြောတတ်ဘူးပေါ့ဒါမှမဟုတ်ဒီအဲ့ဒီဖွင့်လာတွေကတကြမ်းနဲ့တကြမ်းကမတူဘူးဟာဒီကြမ်းကတမျိုးရေးတယ်ဟိုကြမ်းကတမျိုးရေးတယ်ဟိုကြမ်းကတမျိုးရေးတယ်ဆိုတော့ဒီအကြောင်းအရာတစ်ခုမှာဒီ explanation ၃-၄ခုရှိနေရင်ဘယ်ဟာမှ အမှန်လို့ယူလို့မရတော့ဘူးပေါ့ဟုတ်တယ်မလားအဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့ဟိုအထကထာမှာရေးတာရှိတယ်အထကထာမှာရေးတာကဟိုဆိုတော့အခုမြတ်စွာဘုရားကအနည်း900တာတည်တော့မယ်ဘာနဲ့ပြောတာရှိတယ်ပေါ့အဲ့တော့ပဋိသင်္ပိတာပတ္တယဟန္တာဆိုတာရှိတယ်အဲ့ဒါပဋိသင်္ပိတာပတ္တယဟန္တာအနေနဲ့ပေါ့လေအနှစ်တစ်ထောင် ပရိဒံမိတာပါတာဖြစ်နိုင်တယ်တခါအနှစ်တစ်ဆောင်ဒုက္ခဝိပဿနာဖြစ်နိုင်တယ်စသဖြင့်ဒီလိုဟိုအထကထာတွေမှာ ရေးသွားတာရှိတယ်အဲ့ဒီအထကထာတွေရေးတာကိုကဘာကြောင့်အနှစ်တစ်ထောင်တစ်ထောင်နဲ့သူတို့တတ်မှတ်နိုင်ရတာဘာလို့အနှစ်တစ်ထောင်အတိအကျလုပ်နိုင်ရတာတော့ဆိုတော့မြတ်စွာဘုရားပြိညာနိဗ္ဗာန်ပြည့်ပြည့်အနှစ်တစ်ထောင်အတွင်းမှာနမတိယဟနာမျိုးအဖြစ်ဖြစ်နိုင်တယ် အနောက်နောက်နောက်နှစ်တစ်ထောင်ကြတော့ဆိုတော့နံပါတ်2ပေါ့လားဒုတိယတန်းဆန်းယဟနာဖြစ်နေအဲနောက်အနှစ်တစ်ထောင်ကြရင်ယဟနာတော့မဟုတ်တော့ဘူးနော်အနာဂံစသည်ဖြင့်ဒီလိုသူတို့ကတတ်မှတ်တော်တာရှိတယ်အဲ့ဒါတွေလိုက်ပြီးတော့ဟိုပရိဒံဝရပတ္တကတစ်ထောင်ဒုက္ခဝိပတ္တကတစ်ထောင်အနာဂံတစ်ထောင်တဂရကတစ်ထောင်သောတာပန်တစ်ထောင်နဲ့သူကတာသနာ9000လုံးလက်တန်နဲ့တူးတယ်ဒါအဲ့ဒါနဲ့ပတ်သက်ပြီးတော့ဒီတီကာဆိုတာရှိတယ်တီကာဆိုတာကအထကထာကိုထပ်ပြီးတော့ အတိပဲအတိပဲရှင်းပြတဲ့ကျမ်းတွေကိုတီကာလို့ခေါ်တယ်နော်ဟိုဦးဇင်းတို့အာဗုဒ္ဓဘာသာစာပေမှာပါဠိတော်ဆိုတာရှိတယ်ဒါနဲ့ဘုရားစကားတွေပေါ့နောက်အထကထာဆိုတာရှိတယ်ဒါကအဲ့ဒီအဲ့ဒီပါဠိတော်ကိုအတိပဲဖွင့်ပြအဲ့ဒီအထကထာကိုတကထပ်ပြီးတော့အတိပဲရေးတဲ့ကျမ်းကိုတီကာလို့ခေါ်တယ်အဲ့တော့ဒီကနောက်ကြတာပေါ့ဟုတ်လားပါဠိတော်ကအရင်ဆုံးပေါ်တယ်အဲ့ဒီနောက်အထကထာလာတယ်နောက်ဒီကလာတယ်အဲ့ဒီဒီကသံအခုဒီဒီကနော်ဒီဒီကဟာဟောလောက်ကရေးခဲ့တာ 11th century ပေါ့ပကံအနော်ထားအနော်ထားခက်လာအဲ့ဒီတုန်းကရေးခဲ့တဲ့တီကာအဲ့ဒီတီကာကဒီမှာဘာပြောတယ်လဲဆိုတော့ခုနပြောသလိုဝိနိဒကံမှာပဋိတံဝိဒပတ္တလို့ဆိုတာတဲ့အဲ့တော့ပဋိတံဝိဒပတ္တလို့ဆိုရင်းနဲ့ဇံရလို့ယူရမယ်တဲ့ဒါတော့မှလည်းဇံဇံမရဘဲနဲ့ပဋိတံဝိဒဆိုတဲ့ဉာဏ်ကိုမရဘူးเนาะဒါကြောင့်မို့ဇံရယူရမယ်ပြီးတော့ဒုက္ခဝိပဿကစသည်ဖြင့်ပြောတော့ ဒါကအထကရာဆရာကတဲ့ဒီရှေးတော့ကနှုတ်တဲ့ဆောင်းလာတဲ့မထေရီကလည်းသူ့အစုနဲ့သူရှိတယ်ဒီပုဂ္ဂိုလ်တွေကဝီနီးဆောင်တဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေကဒီကနိကေဆောင်တဲ့ပုဂ္ဂိုလ်တွေဒီပုဂ္ဂိုလ်တွေကမိစိမနိကေဆောင်တဲ့ပုဂ္ဂိုလ်တွေဆိုပြီးတော့ရှိတဲ့ခါကျတော့သူတို့ကသူတို့ကိုယ်ပိုင်ဟွာလေးတွေရှိတယ် group group လိုက်ပေါ့ဟဲ့ဒီ group ရဲ့အယူဆဒါနဲ့ပတ်သက်တဲ့အယူဆကတစ်မျိုးကို group ရဲ့အယူဆတစ်မျိုးစသည်ဖြင့်ရှိတော့အထကတာဆရာကရေးတဲ့ခါကျတော့ အဲ့ဒီပုံကိုယ်တွေအလိုလိုက်ပြီးတော့ဝီနီးထားခါကျတော့ဝီနီးဆောင်တဲ့ပုံကိုယ်တွေအလိုတန်ရေးလိုက်တယ်ဒီကနေ့ကကြတော့ဒီကနေ့ကဆောင်တဲ့ပုံကိုယ်တွေအလိုတန်ရေးလိုက်တယ်စသဖြင့်ရေးတဲ့ခါကျတော့ဒီဒီပုံကိုယ်တယောက်တည်းရေးတဲ့အခါကမှာပဲတခုနဲ့တခုမတူဘူးဖြစ်တယ်အဲ့ဒါကို तू ကထုတ်ပြထားတယ်ဒီကနိကေထခါမှာတဲ့ဘယ်လိုရေးထားလဲဆိုရင်ခုနပြောတဲ့ပဋိတံပိတာပတ္တအနေနဲ့အနှစ်တစ်ထောင်ပြီးတော့တပိညင်6ပါးရတဲ့ အဲယဟန္တာတွေအနေနဲ့အနှစ်တစ်ထောင်ပြီးတော့ဖုဂိနိဝါဒညာဒိဗ္ဗစကုညာအပ္ပကရညာဆိုတဲ့ဝိဇ္ဇာသုံးပါးရတဲ့ပုဂ္ဂိုလ်တွေယဟန္တာတွေအနေနဲ့အနှစ်တစ်ထောင်ပြီးတော့ဇံမရတဲ့ယဟန္တာတွေအနေနဲ့အနှစ်တစ်ထောင်ပြီးတော့ပါတိမောက်အနေနဲ့အနှစ်တစ်ထောင်ဒီလိုရေးတယ်ဒီကနေ့လည်းထားတာနော်တခါအင်္ဂုတ္တူထားတာကြတော့ဘယ်လိုရေးလဲဆိုတော့မြတ်စွာဘုရားပြိဋိဘံပြုပြီးတဲ့နောက် အနှစ်တစ်ထောင်သာလျင်တဲ့ပဋိသင်္ပိတာယဟန္တာတွေဖြစ်နေတယ်အဲ့ဒီနောက်ကြတော့တဲ့အဘိညာဉ်6ပါးယဟန္တာအဲ့ဒီနောက်ကြတော့ဝိဇ္ဇာ၃ပါးယဟန္တာအဲ့ဒီနောက်ကြတော့ဒုက္ခဝိပါဒကဆိုတော့ तू ကဒီကြတော့အဲ့ဒီနောက်အဲ့ဒီနောက်နဲ့ဒါဆိုတော့အနှစ်အတိအကျမပြောဘူးသို့တော့ပထမဆုံးပြောတော့ကအနှစ်တစ်ထောင်လို့ပြောတဲ့အတွက်ကြောင့်မို့အဲ့ဒီနောက်အဲ့ဒီနောက်ဆိုတဲ့စကားဟာလည်းပဲအနှစ်တစ်ထောင်ပဲဖြစ်ဖို့ရှိတယ်လို့ဒီလိုယူဆလို့ရမယ် ဒါကအင်္ဂုတ္တနိကံမှာပြောတာတန်ယုတ်တနိကံမှာကြတော့ဘယ်လိုပြောလဲဆိုတော့မြတ်စွာဘုရားပွင့်ပြီးတဲ့နောက်တဲ့အနှစ်20အတွင်းမှာဝါတော်20အတွင်းမှာပထမဘောဓိလို့ခေါ်တယ်ဝါတော်20အတွင်းမှာပရိသမိတာပတ္တပုဂ္ဂိုလ်တွေအများကြီးရှိတယ်အဲ့ဒီနောက်တဖြည်းဖြည်းနဲ့သွားတဲ့ခါကျတော့ပရိသမိတာဖြစ်ရအောင်လုပ်နိုင်တဲ့ပုဂ္ဂိုလ်တွေမရှိတော့ဘူးအဘိညာ6ပါးဖြစ်လာကအဘိညာ6ပါးမမှီနိုင်တော့ဘူးဝိဇ္ဇာ3ပါးဖြစ်လာတယ် ဘုရားသုံးပါးမဖြစ်နိုင်တော့ဘူးဟိုဒုက္ခဝိပါဒကပေါ့လေရိုးရိုးဆံမရတဲ့ယဟနာဖြစ်လာတယ်အဲ့ဒီတခါအဲ့ဒီလောက်ထိအောင်မလုပ်နိုင်တော့ဘူးဆိုအနာကအဲ့ဒီနောက်တဂရကအဲ့နောက်သောတာပန်နောက်ကျရင်သောတာပန်တော့ဖြစ်မှာမဟုတ်ဘူးဆိုတော့ဒီလိုရေးသွားတယ်အဲ့တော့ဒါတွေနဲ့ပတ်သက်ပြီးတော့သူကဒီလိုထုတ်ပြပြီးတော့မှတ်ချက်ကလေးပါရေးလိုက်တော့ဆိုတော့ဒါတွေဟာတခုနဲ့တခုဆန့်ကျင်နေတယ်တဲ့မငြင်းညွတ်ဘူးတဲ့နော်ဒါကြောင့်ဒါဟာအဲ့ဒီဆိုင်ရနိကေဆောင် ကေရဲ့အလိုအတန်းရေးထားတာလို့ဒီလိုယူပါတဲ့ဒီလိုမယူဘူးဆိုရင်တဲ့အထက်ရာဆရာကိုယ်တိုင်သူသူတပါးတည်းရေးတဲ့စာအုပ်တွေမှာရှင်းတော့မညီဘူးဆိုတဲ့အပြစ်ရောက်နေလိမ့်မယ်တဲ့အဲ့တော့အထက်ရာဆရာဟာသူ့အလိုအတန်းရေးတာမဟုတ်ဘူးဟာထိုးထိုးနိကေဆောင်ပုဂ္ဂိုလ်ရဲ့အလိုကိုရေးထားတာလားဖြစ်တယ်ဆိုတော့ဒါမင်းတို့အမှန်လို့ယူချင်မှယူစေလိမ့်မယ်ပေါ့အဲ့ဒါရှိတယ်အဲ့ဒီနောက်တစ်ခါ ဒီသာသနာကွယ်တာနဲ့ပတ်သက်ပြီးတော့ပြောတဲ့နေရာမှာလည်းပဲအမှန်တမ်းပြောရင်တော့တိတ်တိတ်ကျင်တတ်တယ်မရှိဘူးလို့ထင်တယ်ကိုကတော့ဟာတနေ့ကျန်သာသနာဆိုတော့ကွယ်မယ်လေနော်ဟိုဘယ်တော့မှကွယ်မယ်ဆိုတော့ဘယ်သူမှမပြောနိုင်ဘူးပေါ့အဲ့လိုသာသနာကွယ်တာနဲ့ပတ်သက်ပြီးတော့လည်းပထမဘာပြောတော့ဆိုတော့သာသနာ၃မျိုးကိုပထမနားလည်ထားရအောင်ပရိယတ္တိရယ်ပฏิပတ်တိရယ်ပฏิဝေဒရယ်လို့ဒါဒီ၃မျိုးကိုသာသနာလို့ခေါ်တယ် ပရိယတ္တိသာသနာဆိုတာကအခုဘုန်းကြီးတို့သင်ကြားနေတဲ့ပိဋကစာပေပေါ့နော်ဒါကိုပရိယတ္တိသာသနာလို့ခေါ်တယ်ပฏิပတ်တိသာသနာဆိုတာကအကျင့်နော်ဝိနိတေခဗုဒ္ဓကျင့်တယ်အဲသမထဝိပဿနာကျင့်တယ်အဲ့လိုအကျင့်ကိုပฏิပတ်တိသာသနာပฏิဝေဒသာသနာဆိုတာကအဲ့ဒီလိုကျင့်လို့တရားရတဲ့တရားတူသောတာပန်ဖြစ်တဲ့တဂရကံဖြစ်တဲ့အနာကံဖြစ်တဲ့ယဟနာဖြစ်တယ်အဲ့ဒီလိုတရားတူရတာကို ပฏิဝေဒသာသနာလို့ဒီလိုခေါ်တယ်သာသနာ၃မျိုးရှိတယ်နော်ပရိယတ္တိသာသနာပฏิပတ်တိသာသနာပฏิဝေဒသာသနာအဲ့ဒီ၃မျိုးရှိတဲ့အ내မှာအထကရာဆရာကြီးကပရိယတ္တိကိုတော်တော်လေးချိမြောက်ပြီးတော့ပြောတယ်ပရိယတ္တိကဒါဗရဏကြတယ်ဗောပရိယတ္တိကွယ်ရင်တော့တရားတွေလည်းကွယ်ရောပေါ့လေနော်ဟိုဒါတနည်းအားဖြင့်ပါလဲဆိုတော့ guide မရှိရင်ကိုဘာမှလုပ်လို့မရဘူးဆက်တစ်ခုဝယ်တာနော် manual မပါရင်အဲ့ဒါကိုဒုက္ခရောက်တာလုပ်လို့မပြည့်ဘူးပေါ့လေဟုတ်လားစတယ်ပြောပါဆိုတော့တိုက်ညှိုးစာနော်ဘယ်နဲ့ဘယ်နာမှာပြင်ဘယ်ဘယ်ပစ္စည်းညှုပ်ထားတာရှိလေရဲ့ဆိုတဲ့စာမျိုးမရှိရင်ဟိုဟိုပစ္စည်းကြီးရှိလည်းပဲကိုရှာမတွေ့နိုင်ဘူးပေါ့လေနော်ဒါကြောင့်မို့ပရိယတ်တိဟာအရေးကြီးတယ် မူရင်းကြတယ်ဆိုတော့ဒီလိုသက္ကရာတိခါတွေမှာအမြဲတမ်းရေးလို့ရှိတယ်။ဒါလည်းမှန်ပါတယ်နော်။ပရိယမရှိရင်ပฏิပတ်အကျင့်ဆိုလည်းဘယ်ပေါ်လာနိုင်မလဲ။ဒီပရိယရှိလို့ဒီစာအုပ်တွေဒီကျမ်းစာတွေဖတ်ပြီးတော့နားလည်ပြီးတော့အကျင့်ဆိုတာအကျင့်ညရတာဟုတ်။အဲဒီအကျင့်ကျင့်တဲ့အတွက်ကြောင့်အကျိုးအနေနဲ့ပฏิပฏิဝေဒဆိုတဲ့တရားလူရတာဟုတ်။ရောက်ရောက်ကြရတယ်။ဒါကြောင့်မို့ပฏิပရိယဟာအရင်အမြင့်ကြတယ်မှန်တယ် ဒါပေမဲ့ပရိယတ်တက်တက်နဲ့လည်းပဲသာသနာနဲ့တွေ့ရယူမနှက်နိုင်ဘူးပရိယတ်တက်တက်တာဆိုရင်အညွန့်တိပြီးတော့တကယ်မလုပ်ရင်လားဘာထူးလဲနော်စေစေညွန့်တိပြီးတော့စိတ်ဖော်မစားဘူးအကျိုးမရဘူးပေါ့ဟုတ်တယ်မလားဒီအဲ့တော့ဟိုဘုန်းကြီးတို့မြန်မာနိုင်ငံမှာဟိုတရားတန်တဲ့ပုဂ္ဂိုလ်လည်းပရိယတ်ကိုနည်းနည်းအပြစ်ပြောတာပရိယတ်တန်တဲ့ပုဂ္ဂိုလ်လည်းတရားအပြစ်ပြောတယ်အဲ့လိုအချင်းချင်းခတ်တာရှိတယ်ဟုတ်လား မှန်တော့ငခုစုံမှပဲဒါတော့ကောင်းတာနော်ပရိယရှိလို့လည်းပဲပฏิပတ်ဆိုတာပေါ်တယ်ပฏิပတ်ရှိလို့လည်းပဲသာသနာရဲ့အရာတာသာသနာနဲ့တွေ့ရတဲ့အရာတာပေါ်လာအကယ်၍ပฏิပတ်ဆိုတဲ့တရားမရှိဘူးမကျင့်ဘူးမလိုက်နာဘူးဆိုဒါလကားပဲပေါ့ဟုတ်လားဥပဒေတွေဘယ်လောက်ရှိနေဒီဥပဒေမလိုက်နာဘူးဆိုတာလကားပဲနော်အဲဒါမျိုးထားပါတော့အဲ့ဒီလိုရှိတော့ကိုတဲ့ တခါတလေကြတော့လည်းပဲတဲ့နော်ပฏิပတ်ကျင့်တဲ့ပုဂ္ဂိုလ်ကြီးအလွန်ပေါ်တဲ့ခေတ်ကြီးရှိခဲ့ဘူးတဲ့ရှိတော့လည်းပဲစာရေးတခါလေးအလွန်ညွန်ရေးလို့ရှိတယ်နော်ဒီချိန်မှာလည်းဘလောက်များပေါ်လဲဆိုရင်ဒီပုဂ္ဂိုလ်ဟာပုထုဇဉ်မှာလို့လက်ညှိုးထိုးပြရမလို့အရိယာတွေပေါ်ခဲ့တယ်ပုထုဇဉ်ဟာတသိမ့်တယောက်လောက်ရှိမယ်ဆိုတဲ့သဘောပေါ်တယ်အဲ့ဒါလောက်ဒီဟိုကျွန်းမှာလဲပေါ်ခဲ့ဘူးလေလို့ဆိုတာပဲဟုတ်မဟုတ်တော့မသိဘူးအဲ့တော့သာသနာတည်ဖို့ရမှာတော့ကိုတဲ့ပရိယတ်တိဟာတဲ့ ပမာဏပဲတဲ့ပရိယတ်တိဟာအရေးကြီးတယ်။ဒါကြောင့်လို့ဆိုအဲ့လိုပရိယတ်နားလည်ပြီးတဲ့နောက်မှပฏิပတ်ကျင့်မှာ哦။ကောင်းပြီ။အဲ့တော့သာသနာ့ွယ်တယ်နော်။သာသနာ့ွယ်တယ်ဆိုတော့ဒါဘာလို့ဆိုလို့လာတော့လဲ။သုံးပါလုံးကွယ်သုံးပါလုံးကွယ်မှရအောင်နော် အဲ့တော့တစ်ချိန်ကျရင်တဲ့ပရိယတ်တိကွယ်လိမ့်မယ်တဲ့နော်ပရိယတ်တိကိုဒီအနေဒီပဲနားနားလည်ပြီးတော့ဆောင်းထားနေတဲ့ပုဂ္ဂိုလ်မရှိတော့ဆိုပါဠိလေးရတာဘာလို့ပဲရှိတော့မယ်အဲ့လိုခက်လေရောက်နေအောင်မယ်အဲ့ဒီရောက်ကနေပြီးတော့တခါရှိတဲ့မြတ်ပိဋကသုံးပုံကိုမတတ်နိုင်ဘူးမတတ်နိုင်မနဲ့တဖြည်းဖြည်းနဲ့ ပိဋကဟာကွယ်မယ်တဲ့အဲ့လိုကွယ်တဲ့အခါကျတော့ဘူးတဲ့အဘိဓမ္မာပိဋကကစကွယ်မယ်လို့ပြောနေတယ်ပိဋကပိဋကခဲလို့ပြောတော့ပါဟုတ်လားပိဋကသုံးပုံရှိမှာလားဝီနီသုတ်တံအဘိဓမ္မာအဲ့တော့အဘိဓမ္မာကစကွယ်မယ်တဲ့အဲ့လိုကွယ်တဲ့ခါမှာလည်းပဲတဲ့အခက်ဆုံးထိတ်ကစကွယ်မှာတဲ့ပဋ္ဌာန်းကစကွယ်လိမ့်မယ်ပဋ္ဌာန်းပြီးတော့မှယမိုက်ပေါ့ဟုတ်လားယမိုက်ပြီးတော့မှကထာဝတ္ထုစသည်ဖြင့်ပေါ့လေပြောင်းပြန်ပေါ့လေ အဲ့ဒီလို꿰မယ်လို့ဆိုတာပဲနော်ဒါဒါသက္ကရာတိကာတွေရဲ့အဆိုပဲအဲ့ဒီအဘိဓမ္မာပိဋကကွယ်ပြီးတဲ့နောက်တဲ့တုတ်တံပိဋကကွယ်မယ်တုတ်တံပိဋကကြတော့လည်းပဲအင်္ဂုတ္တဝါစကွယ်မယ်အင်္ဂုတ္တမှာလည်းပဲနောက်ဆုံးပေါ်ဟိုနောက်ဆုံး chapter ပေါ့လေဟုတ်လားအဲ့ဒီကနေစပြီးတော့ကြောင်းမြောင်ကွယ်သွားမယ်အင်္ဂုတ္တကွယ်ပြီးတဲ့နောက်တဲ့တန်ရုပ် တန်ယုတ်တနိကေနော်ကွဲမယ်တန်ယုတ်ကွဲပြီးတော့နောက်မိဇိမနိကေကွဲမယ်မိဇိမနိကေကွဲပြီးတော့နောက်ဒီကနိကေကွဲမယ်ဒါပြင်တုတ်တံကုံသွားပြန်အဲ့ဒီနောက်အဲယဟန်နေရာဝီနိပိတကနဲ့ဇတ်ဇတ်ဝုထုတွေလောက်ပဲဆောင်းတော့မယ်တချို့ဟာတွေကတော့မှန်တော့ကတော့မှန်တယ်နော် အဲဝိနိပိတကကိုလည်းပဲဒါအကျင့်ကောင်းတဲ့ပုဂ္ဂိုလ်တွေကဒါဆောင်ထားမယ်ပေါ့လေအဲလက်လာဘလိုချင်တဲ့ပုဂ္ဂိုလ်တွေကတော့တဲ့တုတ်တန်နေဟောနေလည်းပဲနားထောင်လို့မရှိဘူးကွာအဲ့တော့ဇတ်ဝတ္ထုလေးနဲ့ပဲသွားကြတော့ပေါ့လုံးနေတယ်ဝတ္ထုကြောင့်အဲအဲ့ဒီနောက်တပြည်းပြည်းကြားလာတဲ့ခါကျတော့တဲ့နော်ဇတ်ကိုတောင်မှဆောင်းနိုင်တဲ့ပုဂ္ဂိုလ်မရှိဘူးတဲ့အဲ့ဒါဇတ်တော်တွေကြတော့လည်းပဲ ဝေတန်တရားဇက်ကစပြီးကွယ်မယ်လို့ဆိုတာပဲအကြောင်းမြန်ပေါ့လေနော်950ရှိတယ်တပြေးပြေးအဲ့လိုကွယ်မယ်ပေါ့လေအဲ့လိုအဲ့လိုကွယ်ပြီးတဲ့နောက်ကျတော့ဝီနီးပဲကြံတော့ခါအဲ့ဒီဝီနီးကလည်းပဲတပြေးပြေးကြောင်းမြန်ပြန်လဲစမ်းပရိဝါဆိုတဲ့ပင်စမဥက္ကဆိုင်ပြီးတော့ကွယ်မှာပေါ့လေအဲ့လိုကွယ်နောက်ဆုံးကျတော့ဟိုဘာလဲဥပဒတဲ့ခန္ဓကဆိုတာလေးပေါ့လေနော်ဒီလောက်ကလေးပဲဆောင်းတာရှိတော့မယ်တဲ့အဲ့ဒီလောက်ဖြစ်ပေမဲ့လို့တဲ့နော်အကယ်၍ဒီ လေးပါဒလေးပါဒဆိုလေးချောင်းပေါ့လေးချောင်းဆို line ပြောတာမဟုတ်ဘူးနော်သူတို့ poetry မှာ one line ဆိုရင်ဆိုတာ10 syllable ရှိမယ်12 syllable ရှိမယ်အဲ့ဒါမျိုးအဲ့ဒီလိုလေးပါဒတခါထားလောက်ရတဲ့ပုံကိုရှိသေးရင်ဒါပရိယတ်ဒီကွယ်တယ်လို့မဆိုနိုင်သေးဘူးတဲ့ဘယ်သူမှရတဲ့လူမရှိဘူးဒီတယောက်ကတော့ဂါထာလေးတစ်ပုဒ်ရသေးတယ်ဆိုရင်ဒါပရိယတ်ဒီရှိသေးတယ်တဲ့နော်အဲလုံးဝအဲ့လိုအဲ့တော့ အကျင့်အခါမှာတဲ့ဘယင်ကတခါလဲဆင်းပေါ်မှာဆုလက်ကြီးတင်ပြီးတော့ပေါ့လေဟုတ်လားအေးခါလဲဂါထာတပုတ်ရတယ်လို့ရှိရင်ဒီဆုပေးမဟေးဆိုပြီးတော့လိုက်ကြီးညာမယ်တဲ့နော်ပထမတစ်ကြိမ်ကြီးညာလိုက်တယ်အဲ့ဒါယူနိုင်တယ်လို့မရှိဘူးတဲ့ဟာတခါကောင်းကောင်းမကြားလို့ဖြစ်ခြင်းဖြစ်လိမ့်မယ်ဒါနောက်တစ်ခါကြီးညာလိုက်တယ်အဲ့လိုသုံးကြိမ်မြောက်အောင်ကြီးညာပြီးတော့ဘယ်သူမှအဲ့ဒီတထောင်ဆုဒုတ်ကိုယူမဲ့လို့မရှိဘူးဆိုရင်အဲ့ဒီခါကျတော့ပရိယတ်တီကွယ်ပြီလို့ယူဆရမယ် အဲ့ဒီအဲ့ဒီပရိယတ်ဒီကွယ်မဲ့အချိန်ဘယ်လောက်ဘယ်ဘယ်ဘယ်လောက်ဖြစ်မှထင်လဲဂူရဲကတော့တော်နဲ့ကွယ်နေပါဘူးနော်နောက်နှစ်ပေါင်းများစွာသွားမှာပဲအဲကောင်းပြီထားပါတော့ကဲပရိယတ်ဒီကွယ်ပြီတဲ့ပရိယတ်ဒီကွယ်သွားပြီးတဲ့နောက်ကျတော့တဲ့အသွင်မြလောက်ပဲရှိတော့မယ်တဲ့ယဟန်နေရသင်္ကန်းဘုန်းကြီးပါဏိဟာဟိုဘုရားလက်ထက်ကလို့စနစ်တကျဟိုတာတာတတရရကျင်ညိုပဲမဟုတ်တော့ဘူးပေါ့လေ ဟာလားသင်္ကန်းဆိုကမတ်တာလေးအဲ့လိုဖြစ်မယ်တဲ့ဒီဘုန်းကြီးတွေရဲ့အမှုအကျင့်ကလည်းပဲပြက်လာပြီပေါ့အိမ်နေမရတော့ဘူးပေါ့လေနော်အဲဒါတပိတ်လည်းပဲကင်ရင်ပေါ့လေဟိုဘာခေါ်လဲလက်နဲ့သူဆွဲကင်မဲ့ကင်ရင်တဲ့ခါလည်းကင်မယ်ပေါ့လေစသည်ဖြင့်ပေါ့လေသင်္ကန်းအယောင်လည်းပဲဟိုသူသူပညာထားတဲ့အယောင်မျိုးဟုတ်ချင်မှဟုတ်တယ်မှာပေါ့လေနော်အဲ့ဒီလိုအမျိုးမျိုးပြောင်းလဲလာမယ်တဲ့ အမျိုးမျိုးပြောင်းလဲလာပြီးတော့နောက်ဆုံးကြတော့ရှုပ်ပါတော့ဆိုပြီးတော့သင်္ကားစာလေးသေးသေးလေးကိုလည်းပဲကြည်ထားမယ်နော်တော့ဘုခေါင်းပန်ထားမယ်အဲအဲ့ဒီပုဂ္ဂိုလ်တွေဟာတဲ့ဓာရပရဏံကရွန်တာကတိတ်တော်ကိုပိတ်တော်ဇီဝိတံကပိတော်ဝိသရံဒီတဲ့အိမ်တော်ပြုလိုက်မယ်တဲ့နော်လဲထုံလိုက်မယ်တဲ့နော်အလုတ်လုတ်ပြီးတော့အသက်မွေးလိုက်မယ်တဲ့ဟောဒါတွေဟာမှန်တဲ့နေရာမှာ မှန်နေတာတွေရှိတယ် နော်အဲ့တော့ပါဠိတော်မှာအသုံးလုပ်ခဲ့တာကာတာဝကံထားလဲလေဘက်မှာခုနလိုသင်္ကန်းစာလေးဆွဲထားရင်ဒါယဟန်လို့ယူဆပြီးတော့သူ့ကိုပဲရှိကိုဟာလုပ်ပြီးတော့လူတန်းနေရတာရှိတယ်ဆိုတာခုစဉ်ဂျပန်ရောက်တော့မှအဲ့ဟာတကယ်သဘောပေါက်သွားတယ်ဂျပန်မှာအဲ့ဒီလေဘက်ဆိုတာလေးရှိတယ်မြင်မှုကြလားလောအိတ်ကလေးလိုပဲလေဗမာလောအိတ်လိုဟာလေးอ่ะအဲ့ဒါသင်္ကန်းအဲ့ဒါဖြန့်ကြည့်သင်္ကန်းနှစ်သက်သင်္ကန်းချုပ်တယ်ချုပ်ရိုးလိုက်ချုပ်တာလား အဲတော့ဟာဘုန်းကြီးလားဟုတ်ပါဘူးမဟာယာနဘုန်းကြီးအဲအဲ့ဒါဆိုတာအဲ့ဒီကျမှအာကာတဝကန္ထာတို့ ပါဠိတော်ပါလဲဟာဒါရီပဲလို့အသွင်မျှတာကအသွင်တော်မရှိတော့ပါဘူးဒီစတိလေးပေါ့အဲအဲ့ဒီအဲ့ဒီခေတ်ကြီးအောင်ရောက်မယ်တဲ့အဲ့ဒီရောက်တဲ့ခေတ်ရောက်တော့မှတဲ့ဟာတန်ခါလို့ဤမှတ်ပြီးတော့ဒီပုဂ္ဂိုလ်လှူရင်တော့အကျိုးရှိနိုင်တယ်အဲ့ဒီနောက် ကဲဒါလည်းရှုပ်တယ်ကွာဆိုတော့အကုန်လုံးပြစ်လိုက်ပြီတဲ့နော်အဲ့ဒီခါကျရင်တော့သာသနာလိင်္ဂသာသနာလို့ခေါ်တယ်အသွင်အပြင်မှာကွယ်ပြီလို့ယူရမယ်ခေါင်းခုနကတော့ပရိယတ်တိသာသနာကွယ်သွားပြီဒါမှမဟုတ်လိင်္ဂသာသနာဆိုတဲ့အသွင်အပြင်လေးတော့ကြံသေးတယ်အဲ့ဒီဟာကလုံးဝမရှိတော့ဘူးခုနကလေဗင်းစွတ်တဲ့သင်္ကန်းလူကောင်းမှာပန်တဲ့သင်္ကန်းလူကမရှိတော့ဘူးတော်တယ်လွန့်ပြစ်လိုက်ပြီးတော့နေပြီဆိုရင်တော့အဲ့ဒီခါကျရင်တော့သာသနာကွယ်ပြီလို့ဒီလိုဆိုရမယ် အဲအဲ့ဒီသာသနာပဲချင်းကွယ်မလဲဆိုဘယ်သူမှမပြောနိုင်ဘူးဟာငါးတောင်လဲမကဘူးတတောင်လဲမကဘူးဖြစ်ချင်းလဲဖြစ်မယ်ငါးတောင်လဲနည်းပြီးတော့လဲဖြစ်ချင်းဖြစ်မယ်ဘယ်သူမှမပြောနိုင်ဘူးဒါကြောင့်မို့သာသနာကိုငါးတောင်လို့သတ်မှတ်တာဟာအခြေအမြင့်မရှိဘူးလို့ဒီလိုပဲယူဆတာကောင်းတယ်ဟုတ်လားပြောတော့တခါသာသနာ2500ဆိုတာကကရှိကြတယ် အကြီးကျယ်ဥစဉ်တို့ကဘာနဲ့ချီပြီးတော့2500ပွဲတွေလုပ်ခဲ့တယ်သာသနာတော်ဝဲလဲပါဆိုတော့အဲ့ဒီတရားသာသနာဆိုတာဆိုတာကလည်းပဲဘယ်တော့မှစပေါ်မှလည်းမသိဘူးနော်သူကသူ့ဘသူကတရားကိုသာသနာအပ်တယ်အဲအဲ့ဒါအဲ့ဒါဒီလိုဒါကကိုတွေးမိတာပေါ့လေမဟာဝန္တဆိုတဲ့ကျမ်းရှိတယ်မဟာဝင်လို့ခေါ်တယ်အဲ့ဒီမဟာဝန္တဆိုတဲ့ကျမ်းကတိဟုမှရေးတာ အဲအဲ့ဒီမဟာဝန္တမတိုင်ခင်ကတခါဒီပဝန္တဆိုတာရှိတယ်ဒီပဝန္တဆိုတာလည်းပဲတီဟိုကျွန်းအကြောင်းပေါ့လေတီဟိုကျွန်းရာဇဝင်ပဲဆိုပါတော့ရှေးတော့ရာဇဝင်ဆိုတာဗုဒ္ဓသာသနာနဲ့ပတ်သက်တဲ့ဟာကိုခေါ်တယ်ပေါ့လေအဲ့အဲ့ဒီကျမ်းမှာဟိုအဲ့ဒီမဟာဝန္တဆိုကျမ်းမှာဘာရေးထားလဲဆိုတော့မြတ်စွာဘုရားဟာတီဟိုကျွန်းကိုတဲ့၃ချိန်ကြွတော်မူတယ်တဲ့ ကျမ်းကြီးကျမ်းဂန်မှာဘယ်မှမှမရှိဘူးဟုတ်လားပါဠိတော်40အုပ်40ရှိတယ်မြတ်စွာဘုရားဒီကိုကျွန့်ကြွတယ်ဆိုတာဘယ်မှမှမရှိဘူးဟုတ်လားအထကရာဒီမှာလည်းပဲအမှားတော့မရှိဘူးသို့တော်ဝီနိထကရာကြတော့နိဒမ်းမှာအဲ့ဒါပါတယ်အဲဟုတ်တယ်အဲ့ဒီတော့မြတ်စွာဘုရားဒီဟုကျွန်းကိုကြွတယ်လို့တို့ကဆိုတယ်ပြီးတော့ဘာတစ်ခုဆိုတယ်လဲဆိုတော့မြတ်စွာဘုရားကတဲ့တရားကို ပြောခဲ့တဲ့စကားရှိတယ်အဲ့ဒါကိုယူပြီးတော့တရားသာသနာလုပ်တာအဲ့တော့တနေ့မှာတရားမင်းကမြတ်စွာဘုရားထံကိုအဖူးမျောသွားတဲ့ခါကျတော့မြတ်စွာဘုရားကပြောတယ်တဲ့တရားမင်းဒီဟိုကျွန်းမှာငါရဲ့သာသနာတည်လိမ့်မယ်အဲ့ဒီခါကျရင်ငါသာသနာကိုရောဒီဟိုကျွန်းကိုရောမင်းစောင့်ရှောက်လိုက်ပါဒီလိုမဆာဘုရားကမှားတယ်အဲ့ဒီစကားလေးရှိတယ် အဲ့ဒါထောက်ပြီးတော့ဘုရားကတရားကိုသာသနာအပ်တယ်ဘာရင်နဲ့ပြောကြတာလို့ဘုန်းကြီးတော့အဲ့လိုပဲထင်တယ်အဲ့ဒီလိုပါတဲ့အတွက်ကြောင့်မို့ဆိုတော့သူသူတိုင်ကဟိုတရားကအမြဲတမ်းဟိုရှင်မဟိန္ဒသာသနာပြုသွားတယ်မဟုတ်လားတီကိုကျွန်းကိုသာသနာပြုသွားတယ်ရှင်မဟိန္ဒဒါရှင်မဟိန္ဒသာသနာပြုသွားတဲ့ခါကျတော့တရားကလိုက်ပြီးတော့စောင့်ရှောက်တယ်ဒီလိုဆိုတာ အဲ့ဒါပဲအဲ့တော့အဲ့ဒီအဆိုတွေဟာပါဠိတော်မှာဘာမှမရှိဘူးဆိုတော့ဘုန်းကြီးတို့အနေနဲ့တော့ဒါဟုတ်တယ်လို့ဟုတ်အားရပါရလက်မခံနိုင်ပြီးတော့ငငယ်တော့ကြားပဲဒီမြတ်စွာဘုရားကတနည်းအားဘာမှမပြီးလက်ခံတဲ့ပြုတော့ဘာဘာ2500ဒီမဲ့နေတာပေါ့လေအဲ့ဒါကိုတရားဝင်လျှောက်လို့2500ဆိုနေပါလေ နဲ့တုံးက9000တို့ပါဆိုလို့ရှောက်တော့ကောင်းပြီကျန်တဲ့1500ဒီစောင့်ရှောက်ကြည့်ဆိုတော့အဲ့လိုဘုရားကမိတ်ရှိတယ်လို့ပြောတယ်တတိယကလားဟုတ်ပါဘူးအဲဟုတ်ပါပဲသူကြည့်တယ်ပြောကြားဘူးလေအော်အဲ့ဟိုဘာဘာဘာဘာဒါမြင်တဲ့အချိန်မှာလည်းဟာဘာအဲ့ဒါလည်းဟာ ရားပြန်အပ်ရအောင်ချမ်းပြပါကောင်းဘူး။ဒီကစဉ်းစားစဉ်းစားပြီးအဲတော့ဟိုမဟာပရိနိဗ္ဗာန်တုံမှာမြတ်စွာဘုရားဟောခဲ့တဲ့စကားတစ်ခုချင်းအကယ်၍ယဟန်တွေဟာမှန်မှန်ကန်ကန်ကျင့်ကြမယ်ဆိုရင်လောကကြီးမှာယဟန်တာမစိတ်သုံးနိုင်ဘူးလို့ဒီလိုဟောခဲ့တဲ့စကားတစ်ခုရှိတယ် နော်အဲ့ဒီစကားကိုထောက်ပြီးတော့ဒီတာသနာတော်ဟာကျင့်သူရှိသည်မြတ်တည်နိုင်တယ်ဆိုတာကိုပဲအများယူဆကျင့်သူမရှိဘူးဆိုရင်ဆိုတော့ဒါနာ3000လည်းလည်းပျောက်ရှင်ပျောက်သွားမယ်အာ4000လည်းလည်းပျောက်ရှင်ပျောက်သွားမယ်ကျင့်သူရှိနေသေးတယ်ဆိုရင်ရှိနေတယ်လို့ပဲဒါသွားနေမှာပဲဒီသာသနာတော်ဟာအဲ့တော့သာသနာကို2500ပဲ3000ပဲ5000ပဲစသဖြင့်တတ်မှတ်တာဒါကတော့တိတ်လက်ခံနိုင်ကြမရှိဘူးပေါ့လေ ပြီးတော့ခုနအနှစ်တစ်ထောင်လေးကိုစိတ်ထဲမှာတိတ်လက်ခံနိုင်တာမရှိဘူးလို့ထင်တယ်ဆိုတော့ဒီအနှစ်တစ်ထောင်အတွင်းကပရိသမ္မရာပတ္တတာဖြစ်ပရိသမ္မရာပတ္တတွေဖြစ်နေတယ်နောက်အနှစ်တစ်ထောင်ကျတော့ပရိသမ္မရာပတ္တမရှိနိုင်တော့ဘူးဆလာပညာနာရှိနိုင်တယ်စသဖြင့်ဘာကြောင့်တစ်ထောင်လို့တိကျကြီးသတ်မှတ်နိုင်ရတာဟုတ်လားအဲအဲ့တော့ဒါလည်းပဲတိတ်ဟိုတကယ်ပဲပေါ့လေအမှန်အကန်ရလို့တိတ်ယူဆလို့မပြင်းနိုင်ဘူး ဖြစ်ချင်လည်းဖြစ်မယ်မဖြစ်ချင်လည်းမဖြစ်ဘူးပေါ့လေအဲ့တော့ဒီဟာတွေကိုထောက်ပြီးတော့တချို့တွေကလည်းပဲတွက်လိုက်တဲ့အခါကျတော့ဆိုတော့ပရိဒံမိတာပတ္တ1000ဆလပိညာ1000တေဝိဒ1000ဒုက္ခဝိပါဒက1000ဆိုရင်မရှိတော့ဘူးကောင်းတယ်ကောင်းတယ်အဲ့ဒါကြောင့်9000လို့တခါလောက်တော့ထားပါတော့လေအဲ့တော့ဒါကတော့ဘုသူတ္တဖြစ်ဖို့သိထားဖို့တော့တာပါဟုတ်ကိုကိုကြိုက်ယူမကြိုက်ရင်နေုံပါပဲ ဒါမှလို့စိတ်ထဲတော့တိတ်ကိုလည်းတိတ်တော့အားမရဘူးမကျေနပ်ဘူးအဲ့ဒါသာသနာတော်ကိုခုနလိုဘလောက်တာတည်ရမယ်လို့ဘယ်သူမှမတတ်မှတ်နိုင်ပါဘူးမှန်တော့ဟိုဆိုကြလို့ဆိုတော့နျူကလ িয়ার စစ်ဖြစ်လို့တကဘာလုံးလူတွေသေးကုန်ပြီးပြီပေါ့ဟုတ်လားဒါလေကနေ့အတွက်လည်းသာသနာကွယ်သွားနေတာနောက်တစ်ခုရှိသေးတယ်ဗျာချို့ဒီဒီဘောဓမာမြတ်စွာဘုရားအရင်ဘုရားတွေသာသနာတော်တွေမှာချို့က 6ရက်ပဲအဲသာသနာကြီးခဲ့တယ်ဆိုတာမျိုးတွေရောပါလိမ့်တယ်ရှိတယ်ရှိတယ်ဒါကဒီလိုဟိုအသက်ရှိတယ်ဖရာအသက်တူတယ်ဖရာအဲကောရမြတ်စွာဘုရားကအသက်တူတဲ့ခေတ်မှာပွင့်တဲ့အတွက်ကြောင့်မို့အာသာသနာကောရမမြတ်စွာဘုရားပြိဋ္ဌာန်မှာပြုတ်ပြီးတဲ့နောက်လဲသာသနာဆက်ပြီးတော့တည်သွားတယ်ပေါ့လေဟိုအသက်ရှိတဲ့ဘုရားတွေကြတော့အဲ့ဒီဘုရားကွယ်တာနဲ့တပြိုင်နက်သာသနာလည်းကွယ်ရောဘုရားအဲ့ဒီဘုရားပြိဋ္ဌာန်မှာပြုတ်တယ်ပြီးတော့အဲ့ဒီဘုရားလက်ထက်မှာ ယဟန္တာဖြစ်တဲ့ပုဂ္ဂိုလ်တွေကုံကုံတဲ့အချိန်ပေါ့လေအဲ့ဒီခါမှာအဲ့အဲ့ဒါတွေကတော့သူကကျွတ်တန်းဝင်သွားပြီဆိုတော့နိဗ္ဗာန်ရသွားပြီဆိုတဲ့အဓိပ္ပာယ်ရှိတယ်ပေါ့နိဗ္ဗာန်ဝင်သွားပြီဆိုတဲ့အဓိပ္ပာယ်ရှိတယ်ဟိုဒီအဲ့ပုဂ္ဂိုလ်ကြီးအဲ့တော့အရေးပဲခြံသေးတယ်အဲ့ဒါကိုကုံမဘာဘာတခုကပြည့်တယ်ဆိုတော့မဟုတ်ဘူးကျန်တာပြောတာမဟုတ်ဘူး အဲ့လောက်ကိုဝိတ်ရှိတယ်ကိုယူသွားမယ်ပေါ့အဲ့ဒီအဲ့ဒီအဲ့ဒီလောက်จิตတန်းဝင်သွားပြီဆိုတဲ့အသေးပဲပေါ့အေးပါပြီးပါလေဒါအဲပေါင်းရင်သိကြမယ်ရှိမှာမှန်တယ်မှန်တယ်မဟုတ်ခဲဒါတာဗလာ9000နဲ့ပတ်တယ်ဘလို့ကိုကိုနားလဲတော့ပြောရတာလေဗျာဟွန်းဒီကတော့ဘာသာပြန်ဘယ်နှအုပ်ရှိဘာသာပြန်မပြောတာဘူးဘယ်နှအုပ်ရှိတယ် 30ကျော်ရှိတယ်30ကျော်ရှိတယ်ပါဠိနဲ့ကြာပါဠိ40ရှိတယ်ဘာသာဘာသာလည်းတော့လဲတော့ဘာသာပြန်ကဟိုတချို့ပြီးမှကဘာသာပြန်မပြန်တော့ဘူးဘာသာပြန်လို့လည်းမထူးဘူးအပြီးတော့ပါဠိတော်တချို့ကဘာသာမပြန်တော့ဘူးမပြန်တော့ဟုတ်တယ်ဘယ်လိုလဲပြန်မလွယ်လို့လားအဲနားလည်းကိုမလွယ်ဘူးပြန်လာတော့ဖြစ်တယ်ပေါ့ ဖြစ်မယ်လို့လက်ကားပဲဖတ်ဖတ်ပြီးမယ်လို့ဘာမှနားမလည်တာဘာလို့ဆိုတော့ဒီတချို့ဟာတွေကဟိုအဘိဓမ္မာကိုပထမနားလည်ပြီးတော့အဘိဓမ္မာအခြေခံကိုနားလည်ပြီးတော့ဖတ်မှဖြစ်မှာဟိုဟိုဗမာလိုညဝါလို့ခေါ်တာရှိတယ်ဘုန်းကြီးတွေတင်ရတယ်အဲညဝါအဖြစ်နဲ့တတ်မှတ်ထားတဲ့ကျမ်းတွေကိုမပြန်တော့ဘူးတော့ပထမဆိုရင်ဗမာလိုမပြန်တော့ဘူးမြန်မာပြန်မရှိဘူးရမိုက်ဆိုမြန်မာပြန်မရှိဘူးဟောဒါကြောင့်ဗမာလူဘာသာပြန်ရတာဘုံကြီးတော့ပါဟုတ်တယ် အားလည်းကြည့်ရမှာမရဘူး။ကဲဒါမျိုးဒီနှစ်တော့ဒါပြီးပေါ့လေ။ဒီနှစ်တော့ပြီးပါ။ဟုတ်တယ်ဒီနေ့နိုင်ငံဝိုင်းက last lecture ။ဟုတ်တယ်။